မနေ့ကလူတိုင်းရဲ့ခန္ဓာကိုယ်မှာအဲဩဇာတရွတ်တယ်ဆိုတာစအခြေခံပြီးတော့ပြောသွားပါတယ်သာသမယအစာတော့ဒီမှာရေသမှာတော့မှခောစာရုပ်ဟာသူချိုးစားလိုက်ပါပုံလေးကြီးပြောသွားပါတယ် ဒီထဲမှာပါတဲ့ဝိစာယုတ်ဟာဗီတာမင်ပေါ့သက်ဆောင်တာဟာရုပ်ကိုဖြစ်စေနိုင်တယ်ရုပ်အဖြစ်တွေဖြစ်စေနိုင်တယ်ပဏိတကောင်းမွန်တဲ့ရုပ်တွေဖြစ်စေနိုင်တယ်လားဗျာဒီတော့ဒီနေ့ကတဏ္ဍာမှာကောင်းမွန်တဲ့ရုပ်တွေဖြစ်စေခြင်းလို့ရှိရင် သိမြတ်တဲ့မိမိနဲ့သိမြတ်တဲ့အသာအသာဒီစာကိုပဲလိုတော့တာပါ။သာသာလုံးနေလို့ရှိရင်သိမြတ်တဲ့စိတ်ချမ်းကျင်တဲ့ဆရာဝန်တွေသိတတ်တဲ့အရာပါ။သိမြတ်တဲ့စိတ်ဒီဝဲကိုပဲရရှိပါလား။ဒီတော့သက်ဆောင်တဲ့အဆုံးပါတဲ့အသာအသာလို့ကိုရမှာလောတဲ့ဓာတ်ကြီးရနေတော့ သက်ဆောင်ကအဆုံးပါတဲ့ဆေးတွေချိန်မှမှပြဝဲနေတော့ခန္ဓာကိုယ်မှာသွားတဲ့ဓာတ်ကြီးရောက်ပါပြီတချို့အစားအစာတွေဖြစ်စေအယိုးကောင်းစီတတ်တာအသွေးကောင်းစီတတ်တာအစားအသောတွေကိုကောင်းတင်ကောင်းမွန်စေတာနှလုံးအသက်စသည်ပေါ့ဒီကောင်းစီတာအဲ့ဒါကြီးအဆုံးပြတော့တာပါပဲ အဲမှာဆိုင်ရဆိုင်ရတက်ဆောင်တာခေါ်တဲ့ကိစ္စဆုံးတွေကသူတို့ကိစ္စသူတို့ဆောင်ရွက်လို့ရှိရင်သူတို့ကလည်းပဲကိုယ်ထဲမှာသက်ဆုံးတာချို့တယ်လို့ဖြစ်ဖြစ်ဖြစ်ရှိတဲ့ယောဂတွေကိုလည်းပဲကာကွယ်တယ်။ရှိနေတဲ့ယောဂတွေကိုလည်းပဲသူအရှင်နဲ့တိုက်တယ်။အဝဲကောင်းလောက်ဘူးပေါ့လေ။ ရုပ်ကောင်းကြီးပဏိတရုပ်ကြီးဖြစ်လာတာ။ဘာချိုးရဲ့ခြေရင်းတဲ့ရုပ်ကြီးစီစီစမ်းမှလည်းရုပ်ကြီးဝင်ဖြစ်လာတာ။အဲဒါမင်းကပြောတော်ပါတယ်ကွာ။အဲဒီတည်းမှာစိတ်ကလည်းမလားတစ်ချိန်လိုအပ်နေတာတော့တရှိလက်ဆက်တဲ့ဒီပဲဆိုတာပါလေ။ဒီတော့ကိုယ်စမ်းမှရရလို့တဲ့ပုဂ္ဂိုလ်ဟာ ကိုယ်စင်ရကင်းလို့ပြီးတော့ကိုယ်ချမ်းသာရရတဲ့ပုဂ္ဂိုလ်ဟာအခုရတဲ့အတိုင်းသက်ဆောင်တာစုံနဲ့အစာအစာဆန့်ကျင်တဲ့ရည်ကြီးတောက်ပြီးတော့တရှိလက်ဆက်တဲ့ရည်ကြီးရှုပေါ်ဆက်ထားတဲ့စိတ်ချတဲ့စိတ်ကြီးဒီဝဲပေါ့ဒါကြည့်ရပါလားအဲ့ဒီလိုဆိုလို့ရှိရင်ကိုချမ်းသာကိုချမ်းသာရတော့တာပါ စိတ်ပိုင်းဆိုင်ရာကျမ်းမာချမ်းသာဖို့ဆိုတာကတော့လောကီနည်းနဲ့တော့လောက်ကြည့်ကြတာပါပဲဒါပေမဲ့မလုံလောက်ပါဘူးတပွဲတော့လောက်ပါပဲဒီကတော့ဓမ္မနည်းနဲ့လောက်မှာပါပဲလောကီနည်းထဲမှာပါတဲ့စိတ်ချမ်းသာကြောင်းကပိဋကမေတ္တာမစုံဘူးဟောဇာတမပါလာဘူး အဲဒါဆိုလောကီကြီးအကုသိုလ်တွေလည်းပါတာဟုတ်တယ်တော့ကုသိုလ်တွေကနည်းနည်းအကုသိုလ်တွေကပါတယ်နောက်ကုသိုလ်ကမှတစ်ချက်စိတ်နဲ့သက်ဆိုင်တဲ့ဟာတွေစိတ်နဲ့တော့ကောင်းမွန်တဲ့ဟာတွေပေါ့အထူးသဖြင့်လေးသဘောင်လာတရားဆိုလို့ရှိရင်ဒီစိတ်အတိအကျဆုံးအခက်ကျဆုံးဖြစ်တယ်ဆိုတော့အဲ့ဒါပြီးဝဲနေရတာပါ ဒီအစားအစာရဲ့ဆေးပဲဆေးတော့မှာသက်ဆောင်တဲ့အဆုံးပါတယ်လို့ဟောလေကုသိုလ်တရားတွေလည်းခါလည်းပဲဒီစိတ်ယောဂါတွေကိုပယ်ရှားနိုင်ပြီးတော့တကယ်ဩဇာတအဆုံးပါပါတယ်ဒီသာဆုံးပါပါတယ်တတတရားပါရယုံကြည်မှုတကယ်သတ်တဲ့စိတ်တွေ ဖြစ်လို့ကိုရလို့ကိုဆန္ဒနဝရိယတတိသမာဓိပညာဒီတော့ကိုယ်ရဲ့မှာယောဂရှိရှိတဲ့စိုက်နေတဲ့ဒီပေါ်နေဆရာကြီးကိုရောက်လာမှာယုံတတ်တာဆရာကြီးဖြစ်လာမှာယုံတတ်တာပေါ်လာရေးပေါ့အဲ့ဒါရလည်းပဲအမှန်အားကောင်းတဲ့ စိတ်ပိုင်းဆိုင်ရာကိစ္စဆုံးတွေပါပဲသတိကဘာဝနာတရားအထုတ်ရလို့ရှိရင်အဲ့ဒီကိစ္စဆုံးစိတ်ပိုင်းဆိုင်ရာသမတ်ဆရာကိစ္စဆုံးတွေဟာတကြုံကြီးဖြစ်လာတော့တာပါပဲအဲ့ဒီခါကျလို့ရှိရင်မိမိနဲ့သိရတဲ့ဓမ္မဝဆတွေပေါ်လေရောက်သွားပြီဆိုလို့ရှိရင်စိတ်ဟာလည်းပဲစိတ်ကောင်းစိတ်ညံ့ပြီးပြီပေါ်လေ ဒါလေးတွေဖြစ်ပွားလာတော့တာပါပဲ။နောက်တော့ပြင်းနေတဲ့စီကဟိုလည်းစီကဝလာတယ်။နောက်ကြည့်တဲ့စီကလည်းကြည်ရင်းလာတယ်။ဒါတော့မပြည့်မစုံကျွေးကျဲစိတ်ကြီးရလည်းပဲစီသိမ်းလာတယ်။စိတ်ကြီးရလည်းပဲစိတ်ယောဂါကြီးကျင်းပြီးတော့ကျင်းတော့ကျင်းပြီးတော့ကျမ်းမာလာတာပဲချမ်းသာလာတာပဲဒီမှာ ပြီးတော့ဒီကမ္ဘာကတရားထုတ်တယ်ဆိုတာစိတ်ကိုင်းဆိုင်ရာပြည်သာဆုံးနေဒီရဲ့စိတ်ကြီးအစဉ်မှာထည့်သေးနေတာပဲဆိုတာနားလည်ရမှာလေဘုရားဆရာကတော့စိတ်သမထားပြီးတော့ထည့်ပြီးလို့ရှိရင်ရတယ်စိတ်ပိုင်းဆိုင်ရာပြည်သာဆုံးကတော့အဆက်မပြတ်ထည့်ပြရတာလုံးဝအိပ်ပျော်ခြင်းခြံလာတာပြီးတော့ဉာဏ်နဲ့ဆိုင်ကြီးမှာအရေးကြီးထည့်ပြရတဲ့စိတ်ပါ နိမိတ်ဆိုင်ဆိုင်အိပ်ပျော်နေတော့ထည့်လို့မရဘူး။တကယ်လို့သာထည့်လို့ရမယ်ဆိုရင်အဲဒီအိပ်နေတော့အိပ်ပျော်နေတော့လည်းထည့်ခိုင်းပါတော့။အဲဒီခါကျတော့မဖြစ်တော့ဘူးပေါ့။လုံးနေတဲ့အချိန်ကစပြီးတော့ဘောရထိုင်ရောအရာပုတ်ကြီးလေးမျိုးမှာရောကိုယ်စားလှုပ်ရှားမှုအစရှိတဲ့အရာကိုအသေးစားလေးမှာရောဒီနေ့ကြားတဲ့နာနဲ့စားတဲ့ရှိတဲ့ဒီတိုင်းကိုယ်ရဲ့ဆံနဲ့ဆုံးနေတဲ့ကြားတဲ့နာနဲ့ကြားတဲ့မှာစိတ္တပတ္တလည်းလုပ်ပြတာခုနကအစပါပဲ။ ခေတ္တမှဒီတကယ်ကိုဆောင်းဖို့စဉ်းစားတဲ့အတိုင်းပေါ့လေအမှန်တကယ်အားဆိုင်ပြီးတော့ဆင်းရဲဆိုတာရှိမှစိတ်ကိုဆူဆီးပေးရတာပါပဲဒီမှာအဲဒါဟာစိတ်ပိုင်းဆိုင်ရာသိရတဲ့ဓမ္မောစာတွေပေါ့လေဒီဝဲနေတာပိတ္တဆုံးဒီဝဲနေတာပဲဒီမှာဓမ္မောဇဆိုတဲ့စကားစုမှာဩဇဆိုတာကဘလအတိတ်ကရပါတယ် တေဇတေဇအတိပဲရပါတယ်ဘလဆိုတာဆွမ်းအားဆွမ်းဆောင်အားပေါ့ဆွမ်းဆောင်အားဆိုတာကာကွယ်အားလည်းဖြစ်နိုင်တယ်ဖြစ်စည်းအားလည်းဖြစ်နိုင်တယ်မကောင်းတဲ့ဟာတွေကိုမလာရအောင်ကာကွယ်အားတကယ်လို့လာလို့ရှိရင်လည်းအဲ့ဒါတွေအားနဲ့တော့ဖြစ်စည်းဖြစ်နိုင်တယ်ဆွမ်းဆောင်အားအဲ့ဒီအားရုံမွေးလို့သူတို့က အဲ့ဒါကိုကောင်းတော့အောင်စားရဖြစ်လာပြီဆိုရင်ထက်မြက်ဒီကြဆိုတာထက်မြက်တယ်လို့ဆိုပါတယ်ဒီမှာတော့အခုဒီလိုမသိမှတ်တဲ့အစာအသောက်ဆေးဝါးကိုသုံးဆွဲပြီးဝဲမိလို့ရှိရင်မကောင်းတဲ့ရုပ်တွေဖြစ်နေတာတော့သိသိကြတာပဲအဲ့ဒါကြီးတိုးပွားနေတာပဲမတည့်တဲ့အစာနဲ့မတည့်တဲ့ဆေးဝါးက တကူကစုပ်ပြီးတဲ့ရုပ်ကိုလည်းပဲကျင်းတော့အောင်သိသားတွေ၆ခါအောင်ယောဂါတွေရအောင်လည်းပဲပြုလုပ်နေတာပါထို့အတူပဲဆွမ်းဆောင်အားစိတ်ပိုင်းဆိုင်ရာဆွမ်းဆောင်အားနဲ့ထက်မြက်တဲ့သဘောပါတဲ့ဩဇာတဓမ္မောဇမရှိဘူးဆိုလို့ရှိရင်တော့မတည့်တဲ့အစာတွေပဲဒါလေးနဲ့ကျုံနေတာပဲ ဟောတကယ်အမှန်မယုံကြည်ဘူးလေဒီတရားကရှင်းလုံးတဲ့ပုဂ္ဂိုလ်ကိုဟောတမိကြရအောင်လို့ဆွဲဆောင်ညှင့်တင်ပေးတယ်ဆိုတာတရားလည်းမယုံဘူးလေဒီနိမတ်တဲ့တရားကိုဖော်ထုတ်ထားတဲ့တရားကလည်းမယုံဘူးလေဒီတိုင်းရှင်းလို့ကိလေသာယောဂါကြီးကင်းစင်ပြီးတော့ဆန့်ကျင်သွားတဲ့ ပုံကိုယ်လူတွေရှိတယ်ဆိုတော့မယုံဘူးလေဒီလိုဖြစ်ဒီကျင်းဒီအမှန်ပုံမှာလည်းမယုံဘူးဆိုလို့ရှိရင်တော့အဲ့ဒီတဲကသူ့အဖို့သွားအားကညံ့သွားပြီသွားညံ့နေဆိုဘယ်ရထင်းရမှုလာတော့လာတော့ဒီတော့သွားလေးကိုနှုတ်ပြတဲ့အနေနဲ့ပေါ့လေသတိကတရားအထုတ်ခြင်းရောက်ရနိုင်တဲ့အကျိုးလေး လူရင်နည်းနည်းပါးပါးဖြစ်ဖြစ်တော်တော်လေးကြည့်ဆုံးဆုံးဖြစ်ဖြစ်ပေါ်တယ်လေ့လာရပါတယ်လေ့လာရတယ်ဆိုတာတိနာချလေ့လာရတယ်ရှိတယ်ဆွေးနွေးလေ့လာရတယ်လည်းရှိတယ်သိကြတဲ့သာဝတိဖတ်ပြီးတော့လေ့လာရတယ်လည်းရှိတယ်လေ့လာကြည့်လို့ကိုယ်ဉာဏ်ရှင်အများပါတယ်သိတာဟာဒီလိုအကျိုးတွေရပါလိမ့်ဆိုတာ သိနာတယ်သွားလို့ရှိရင်ယုံကြည်လာတာပဲသွားအားလေးနိုးလာတာပေါ့နိုးတဲ့အပိုင်းမှာရှိပါလေသွားဆောင်အားလေးနိုးလာတာဆိုတော့တင်းတဲ့အပိုင်းတော့မရောက်သေးဘူးပေါ့ရလို့တဲ့ဆန္ဒလေးလည်းဖြစ်လာတာပဲရလို့တဲ့ဆန္ဒဖြစ်တဲ့အတိုင်းမပြောပါတော့တဲ့လောကီဆန္ဒကိုဆွန့်လို့ပြီးတော့အခုလိုစိတ်ထားရောက်လာတဲ့အခါမှာခုနနိုးနေတဲ့တတ္တတရားကို ဘုရားတတိသမားကြီးဒီတရားတွေနဲ့ပြုစုပြုထောင်ပေးလိုက်တဲ့အခါမှာစိတ်ဆင်ခြင်မှုကအစကျုံနာပိုင်စားခြင်းမှုကျုံနာကြောင်းကျိုးဆက်ပုံကြောင်းကျိုးဆက်တွေကအများကြီးသဘောပဲဆိုတာပေါ့လေစသည်စသည်ပေါ့အတိအကျလေးဖြစ်လာပြီဆိုလို့ရှိရင်ဟောဟုတ်ပါလားဟောဟုတ်ပါလားဆိုတာအတိအကျလေးတိုးတက်သွားတော့ဟောဟုတ်ပါလားဟောဟုတ်ပါလားဆိုတာပေါ့လက်ခံတော့တာပဲ လူကလည်းအချင်းလက်ခံနေတာဟုတ်သူကဒီလက်ခံတယ်သူဒီလက်ဒီလက်ခံတာအမှန်တည်းတော့လက်ခံတာယုံကြည်တာအတိညာရည်ကျက်တာလေးပို့ပြီးတော့လက်ခံလေးပို့ပြီးတော့ဒီလက်ခံမှုသတ္တရားလည်းပဲတိုးတက်ဖို့ရိုးပြီးတော့ရည်ကျက်တာလေးတွေကဘုရားထူတာဒါတော့သိရတဲ့အစားအစားအသောက်နဲ့သိရတဲ့ဖြေဖြေဝေးရလို့ရှိရင် ဒီအစားအစာနဲ့ဆေးပါကဗလဆိုတာပေါ့လေဆွမ်းဆောင်အားကြီးဆွမ်းဆောင်အားကြီးချက်လက်ထည့်နေတာဒီအားကြီးတစ်ဖြည်းဖြည်းကောင်းလာတော့အားကောင်းသလားအားကြီးရှိလာသလားထည့်နေတာလားပဲဟိုရီယာကြီးထည့်နေလားတတိကြီးထည့်နေလားအားကောင်းတယ်ထည့်နေလားသမာဓိလည်းအားကောင်းပြီးထည့်နေလားအသိပညာလည်းအစစ်အစစ်တိုင်ပြီးတော့အထူးသဖြင့် စွမ်းအားကြီးကောင်းပြီးတော့ဖြစ်နေလာတယ်။အဲဒီပိုင်းရောက်တဲ့အခါမှာဒီလိုစွမ်းအားကြီးပေါ်ပေါက်လာတော့ဒီမှာထူးခြားတဲ့စီရင်တန်ရှင်းတဲ့စိတ်ကလေးတွေယောဂကျင်းတဲ့စိတ်ကလေးတွေပေါ့လေ။အားဝယ်ကောင်းတော့ဖြစ်လာပြီဆိုလို့ရှိရင်အဲ့ဒါကြီးဆုံးရှုံးသွားမှာမလိုလားတော့အနောက်ချက်ကြီးဖြစ်လာမှလည်းမလိုလားတော့အနောက်ချက်ကြီးဖြစ်လာမှာကိုပဲ သုံးကျော်ပြောလို့ရှိအမှတ်တွေလွတ်ပြီးတော့ရေးကြီးတွေဝင်လာမှာကိုပဲမဆိုင်နိုင်တော့ဟွန်းအဲ့ဒါတွေကိုအဲ့ဒီအကြကြီးအပေါ်မှာပါလေရုံးလာတာပေါ့ဖြစ်လာရုံးလာတယ်ဒါကြီးဖြစ်လာပါဘူးဒါကြီးဝင်လာပြီးတော့ကိုယ်မြင်တဲ့လုပ်ငန်းကြီးပေါ့လေအဲအာနေပြီးတော့ပြည့်စည်သွားမှလည်းပဲယွန့်လာတယ်အဲ့ဒီအာဟာယောဂီမှာသိအရေးကြီးပါတယ် အဲ့ဒီအာသွမ်းအာဝင်သွားလို့ရှိရင်မှမလို့ရအောင်ကြိုးစားတော့တာပဲကြိုးစားရင်ဒီပို့ပြီးတော့သွမ်းအာတွေလည်းပဲတက်လာနေတယ်ပဲချက်လက်ချက်လက်လာနေဖြစ်တာပဲဒါယောဂီတယောက်ကတရားထုတ်မယ်ဆိုလို့ရှိရင်အမှတ်လို့မှာယွန်းတဲ့စိတ်ယွန်းတဲ့စိတ်ယွန်းတဲ့စိတ်ပေါ့လေအဲ့ဒါကတ်သွားလို့ရှိရင်တော့ဒီတိယောဂီဟာဉာဏ်တရားတက်ပြီဆိုတော့သိချင်ရှားပါတယ် အဲ့ဒီအားတွေအောက်ဝဲကောင်းတဲ့အားတွေပေါ့လေအောက်ဖြစ်ပေါ်လာဖို့ဆွမ်းဆောင်နေတဲ့အားတွေတက်မြင့်တဲ့အားတွေဩဇာတွေပေါ့လေဖြစ်လာတာလေအဲ့ဒီကကြမှာဒီကကြလို့ရှိရင်စိတ်ပိုင်းဆိုင်ရာယောဂကြီးကတစ်ဖြည်းဖြည်းရော့ရော့ရော့ရော့ပြီးတော့ပေါ့လေစိတ်ယောဂကြီးဖြစ်ပြီးတော့စိတ်ချမ်းသာမှုဆိုတာဖြစ်လာတော့တာပါပဲဒီရက်တဲ့စားအောင်တဲ့ တိမတ်တဲ့ဆင်းရဲကိုသုံးဆွဲစီဝဲလို့ရှိတဲ့ဘုရားဟာကိုယ်ထဲမှာလိုအပ်တဲ့ဆွမ်းဆောင်နိုင်တဲ့ထက်မြက်တဲ့ဟောစာတက်စီကရောက်သွားတော့ဒီဟာတွေကခန္ဓာကိုယ်ထဲမှာသိကျိုးပြုလာတော့ဆရာဆရာတက်စီရောက်သွားတော့မှဆရာအားရဖြစ်တော့ဆရာဆရာအစိတ်ခန္ဓာကိုယ်အစိတ်ဆိုင် ယောဂမူရအောင်ကာကွယ်ရေးတွေကောင်းလာတာအထူးသဖြင့်တွေးလက်ပတ်နှုံးနေလည်းအထူးခြားခြားကောင်းလာတာပါအဲဒီကမှာအသက်ရှိတယ်အနာရောဂါဖြစ်စမ်းပါတယ်ကိုကိုအတွက်စောင့်နေပြည်တော်လုပ်နိုင်တယ်ဒီသားစုတွေလုပ်နိုင်တယ်အများအကျိုးတွေလုပ်နိုင်တယ်အကျိုးတွေအများကြီးပါပဲကွာ ဒါလိုပါပဲဒီသိမြတ်တဲ့အစာအစာကောင်းတဲ့သိမြတ်တဲ့ထက်မြတ်တဲ့ဆေးနဲ့တူတဲ့အခုလိုတရားတွေဝင်သွားပြီဆိုလို့ရှိရင်သွားအထက်မြတ်တဲ့တရားတွေဝင်သွားပြီဆိုလို့ရှိရင်ဟိုရောက်ပြည့်လို့နေတဲ့ပုဂ္ဂိုလ်အာပြုတဲ့ပြုလို့ရှိတဲ့ပုဂ္ဂိုလ်မှာချူချာချာပဲတရှိတဲ့စိတ်ကြီးလည်းပါနေတာပါ ခုနတတ္တဝိယတတိသမารိပညာရှိဒီဩတ္တပဆိုတာကိုဒီဆွမ်းအားခုနပါလက်ပတ်သိကောင်းတာဒီမှာဒါဒီလက်ပတ်လုံးကောင်းနေလို့ရှိရင်ခုနဘဝတည်တည်တတ်တဲ့ဘဝဖြစ်စီတတ်တဲ့အဲအရှိဆိုးတွေပေါ့ကိုယ်နဲ့ဆက်တဲ့အရှိဆိုးတွေနှုတ်နဲ့ဆက်တဲ့အရှိဆိုးတွေစိတ်နဲ့ဆက်တဲ့အရှိဆိုးတွေပေါ့ဒီလောဘဒေါသမောဟဥသိပြီးတော့ဖြစ်တဲ့အရှိဆိုးတွေပေါ့ ဆက်တာတွေဝင်မလာဘူးဝင်လာတော့စိတ်ချမ်းသာတယ်စိတ်ကြည်တယ်လေဟာအဲဒီကြည်နေတဲ့စိတ်တွေစိတ်တိတ်အားတဲ့စိတ်တွေချမ်းသာတဲ့စိတ်တွေပေါ့ပျော်ရွှင်တဲ့စိတ်တွေပေါ့ဝမ်းသာတဲ့စိတ်တွေဒီစိတ်တွေအရှိန်နဲ့တွေ့ရထွေးချမ်းသာကြည်ရတော့ပါအဲဒီတရားကြီးအရှင်နဲ့ကြည်လင်ပန်းရှင်းတဲ့စိတ်တွေက တကယ်လို့လည်းပတ်သွားလို့ရှိရင်ကိုယ်လက်သမားတွေလိုလိုရတာလားယုတ်တိကြီးလာတာလေးဆက်တာယုတ်တိပေါ်ပါလာတာတွက်လက်လာတာဟမ်ကျမယုတ်တိလည်းဆက်လက်လာတာစိတ်ချမ်းသာအောင်ပြုလုပ်တော့စိတ်ချမ်းသာအောင်ပြုလုပ်တော့အဲ့ဒီအချိန်နဲ့ယုတ်မှသွားပြီးတော့ဟတ်တော့အမှန်ထီးကြတဲ့ခုနဆွမ်းဆောင်နေတဲ့အားတွေတက်မြက်တဲ့အားတွေဝင်လာပြီဆိုလို့ရှိရင်စိတ်လည်းချမ်းသာတယ်ကိုယ်လည်းချမ်းသာတယ် ဒီနည်းနဲ့ပဲဒီလိုမျိုးတရားကရသွားတာအဲ့ဒီကျမ်းမာမှုချမ်းသာမှုတွေဟာရိုးရိုးလောကီနည်းနဲ့လုံးလို့ရရှိတဲ့ချမ်းသာရဲ့အစကောင်းမြတ်စွာဘုရားယောဂကာဝယ်ဖို့နဲ့ဖြစ်နေတဲ့ယောဂကြောက်ဖို့ရာစွန့်ဆောင်တဲ့ဆေးကိုဆရာဝန်ကြီးကြားတဲ့အရာဤဝေးရပြီဆိုလို့ရှိရင် ထိတ်ဆောင်မှရှောင်ယူသားတဲ့ဒီဝဲနဲ့အရေးကြီးပါတယ်။တိုက်တာဆံမှလည်းဒီဝဲကိုအရေးကြီးပါတယ်။ထိရောက်အောင်လည်းဒီဝဲကိုအရေးကြီးပါတယ်။အဲဒီလိုမဟုတ်ဘူးဆိုလို့ရှိရင်အချိန်လည်းမမှန်ဘူးဆိုရင်တော့ပထမတစ်ချိန်လောက်ထားတဲ့ဆေးဟာဒီအချိန်ကျေသွားလို့ရှိရင်နောက်အချိန်ကျေပြီးမှနောက်ထပ်ဆက်ရလို့ရှိရင်ဆေးအစွမ်းတစ်ခုနဲ့တစ်ခုမဆက်နိုင်ဘူး။ဒါက ကာဝေရမယ်ဟာရလည်းအဆက်ကြသွားတယ်ဆိုတော့ယောဂပိုးတွေပါလေဝင်နေတာပဲဒီကြတယ်မှာဒီတော့အချိန်လည်းမမှန်ဘူးဒီတော့အတိုင်းတာလည်းမမှန်ဘူးတရားလည်းမပြီးဝဲဘူးဆိုလို့ရှိရင်တော့ဘယ်လောက်ပဲစွမ်းဆောင်ထင်တဲ့စိတ်ဖြစ်စေယောဂမကြောက်တော့ဒီစိတ်ရိုးသွားပြီဒီစိတ်ပြီးဝဲတဲ့ပုဂ္ဂိုလ်လည်းပဲ ရပြရောဂီဆိုတာပေါ့လေအဲကုလို့လည်းမပြောင်းသိလည်းမသိနိုင်ဘူးဆိုတော့အဲ့ဒီယောဂယောဂရှင်ဖြစ်သွားတာ chronic ယောဂီပေါ့လေ chronic ယောဂီဆိုတော့ chronic ယောဂဆိုတော့ chronic ယောဂီဖြစ်သွားတာအဲ့ဒီပုံစံတိုင်းလာသွားလို့ရှိရင်တော့ဘလောက်ပဲတရားကစွမ်းဆောင်ဖြစ်တဲ့တရားဖြစ်စေဒီမှာမှမဟုတ် တိတိကျကျပေါ်လေပေါ်လေအာဝိသေကိုချိန်အားနဲ့တွန်းအားပေါ်လေအားမဖြစ်ဘူးခဏလေးအားမဖြစ်ဘူးတတိအားလုံးတည်းသမာဓိအားလုံးတည်းပညာအားလုံးတည်းမှုမောမောဖြစ်မှာပဲအမတ်တွေလို့ပြီးတော့ပြိဋိတာတွေဝင်မှာပေါ့လေယွန်းနဲ့အားယွန်းနဲ့အားလည်းမပြေဘူးဆိုလို့ရှိရင်တော့ဒီစေဟာဒီဒီဒီယောဂီဟာခဏ အာပฏิပတ်ကဝိကမနာဆိုတာကလည်းဆက်မြင်တဲ့စိတ်ယောဂါတွေမကင်းဘူးပေါ့ဒီတိုက်ကြည့်တယ်လို့ဖြစ်တာပဲကြာကြာကအားထုတ်ပြီးဘာမှမဆိုးဖြစ်တာတော့ဒီရပြရောဂီဖြစ်တတ်ပါတယ်ဒါတော့အဲခရိုနစ်ယောဂီဖြစ်တတ်ပါတယ်အဲဒီခရိုနစ်ယောဂီတွေဖြစ်ဖို့ရတဲ့ညှိကြားထားတဲ့အတိုင်းပေါ့လေစွမ်းအားကြီးအပြည့်ပါရမယ်ထက်တမြင်မြင်ရှိရမယ်ဒီမှာလာပြီးရေးကြည့် ဒီတော့ကခီးအောင်မှီဝဲရမယ်ဆိုတာခီးအောင်ရှုရရှုမှရမယ်ဆိုတာထိုင်ကြတော့ခါလေးဟောပိုက်ဆက်ပြီးတော့ဖောက်တဲ့တည်းကတောင်းတင်းလှုပ်ရှားတဲ့သဘောလေးကြီးအမှန်တိုင်းကြီးကြီးသွားတာပိတ်ကျသွားတဲ့မြတ်ဟွန်းရှေ့ရှားတဲ့သဘောလှုပ်ရှားရင်ရှားတဲ့သဘောလေးကြီးအမှန်တိုင်းကြီးကြီးသွားအောင်လို့ချိန်ရမယ်လေရွယ်စုရမယ် စိတ်ရည်ချက်ကိုအားဆက်ရမယ်လေကြည်ကြည်ကြီးဖြစ်အောင်လို့အားဆက်ရမယ်လေအဲဒီလိုအများကြီးစီအားဆိုင်နေလို့ရှိရဲ့ကမစ္စလာဆာရှိရဲ့နိဝရဏစိတ်ကိုယ်ရေဝင်တော့ဆိုတော့စိတ်ဒုက္ခပြေတာများလာရင်စိတ်ဒုက္ခပြေတာပဲဒီမှာစိတ်စိတ်ကြဲနေတာပဲဟမ်စိတ်ကိုယ်တွေပေါ်လာစိတ်ကြဲနေတာပေါ့ နောက်ပညာဗလခေါ်တဲ့ကျုံးတဲ့နာကိုရှင်းရှင်းလေးပြပြတာပြီးဒီပိုင်းကြီးဒီပိုင်းကြီးဖိုက်ချပြီးတော့သိမြင်တဲ့ပညာဆွမ်းအားပေါ်ပညာပေါ်လာပြီးဆိုလို့ရှိရင်အဲ့ဒီဆွမ်းအားသိဆဲထက်မြတ်တာကျုံးတဲ့နာဒီခါလေးခွဲကြည့်ရတာပဲဖောက်လာနေမှလည်းဖောက်လာနေတောင်းနေလို့ဆက်တာလေးတစ်ခုတော့ဒီမှာတိတာလေးတစ်ခုမှတ်လိုက်တဲ့ခါကျတော့ဒီမှာဒီခါတခါ အဲအတွေ့အကြုံတယ်တော့ယုတ်ကကြည်တာပဲဖြစ်ဖြစ်အတွေ့အကြုံကိုစိတ်ကိုဆွဲပြီးတော့ဆက်ဆက်ပေးတယ်လို့ဖြစ်ဖြစ်ဒီကနေပြီးတော့ပူးနေတယ်အေးနေတယ်တောက်နေတယ်လှုပ်နေတယ်လို့ဖြစ်စေပါလိမ့်အဲ့ဒါကိုကြည့်သွားတယ်တော့ဒါရုပ်အခြေတကိုကြည့်တော့တာဟမ်တခါတခါမှလည်းပဲဒီအတွေ့အကြုံကိုကြည့်တယ် ဒီကိုယ်ကြည့်တဲ့အစိတ်ပိုင်းတစ်ခုမှာပေါ့လေခဏမှာဆိုပူနွေးအေးတောင်းကျင်းလှုပ်ရှားပေါ့လေအဲ့ဒါလေးဒါပြီးတော့တိတ်ခတ်ပေါ်လာတဲ့အခါမှာတိတ်ခတ်ပေါ်တယ်လို့ဖြစ်စီဟမ်ဒါတော့ကျိုးစီခါတဲ့ဟာလို့ဖြစ်စီသူကကာယဝိညာဉ်စိတ်ရဲ့အာယုံတက်တက်လေးဖြစ်စီပေါ့လေအဲ့ဒါလိုကြည့်ကြည့်ပါလေ ဒါကအတိုက်တက်ကိုသိတာခုနအခန္ဓာသိတာတက္ကရာကမှာအပွင့်တက်ကိုသိတယ်ရုပ်အဆိုတာအစီသားကိုအမိပြုပြီးတော့ဓမ္မတက်ခတ်ပေါ်လာတဲ့မာတာပြောတာပူတာနေတာအေးတာတောက်တာတင်းတာလှုပ်တာပေါ့အခုဖောင်းတာဆိုလို့ရှိရင်တော့တောက်တဲ့လက်ဆက်ရွေးသွားပါလိမ့်မယ်မသိတယ်လို့ဖြစ်စေဟမ်တိယုံညာလေးဖြစ်စေဒါကအိစ္ဆလာဒုက္ခလားအနတ္တလားဆိုတော့လုံးတိယုံညာလေးဖြစ်စေ ဒီလိုတည်တည်သွားတာပေါ့အဲ့လိုတည်တည်သွားတာဟာကာယဝင်နေတည်တာပဲကိုယ်ကြည်သားတဲ့ခုနသိရတဲ့အရာနဲ့စုံစည်းတဲ့သဘောကိုဖြစ်စေအဲ့ဒါကတော့ဖုတ္တပယုတ်ဖုတ္တပစီတည်တည်သွားတာပဲဟွန်းထိလို့ကောင်းတယ်ဖြစ်ဖြစ်ထိလို့မကောင်းတယ်ဖြစ်ဖြစ်ပေါ့ဒီခံစားမှုဒါလည်းတည်သွားတာပဲအဲ့ဒါကအဖွင့်တနတရားဥစ္စာတွေကတစ်ခုကိုသိတာပဲဒီမှာဒီနည်းနဲ့ပဲရုပ်နာနာလေးခွဲတည်တာလေ ရှင်းရှင်းလင်းလင်းသိလာတော့တစ်ပိုင်းဒီတစ်ပိုင်းဒီပြတ်ပြီးတော့လည်းနောက်တော့သိလာတာပဲဒီမှာအဲ့လိုသိပြီဆိုလို့ရှိရင်ငါကသာမန်ပုဂ္ဂိုလ်ရဖြစ်နေတာကရုပ်နဲ့မှာဖြစ်နေတာကအခန္ဓာတိုက်တာဖွင့်တာဓမ္မအစုတွေပဲဓမ္မဖြစ်စဉ်ကြီးပဲဒါနဲ့ကိုယ်ကထင်တာကပုဂ္ဂိုလ်တ attva ယောက်ျားမင်းမသူသဖြင့်အသက်ရှင်နေတဲ့အကောင်လေးဆိုတော့အဲ့လိုထင်တာ အဲ့ဒါဒိဋ္ဌိခေါ်တယ်ဒိဋ္ဌိအဲဇီဝအတ္တအစွဲပေါ်နေတာအဲ့ဒီဇီဝအတ္တအစွဲကြောက်သွားတယ်အဲ့ဒီယောဂကြီးကဒီယုံနာပိုက်ချမသိခင်ကာလကဆိုလို့ရှိရင်ဖေးမတွေ့တဲ့ယောဂကြီးလေဟွန်းခေါင်းဒီယောဂကြီးတွေဖြစ်နေတာ ဟိုနာနဲ့ရုပ်ကွဲသွားပြီဆိုလို့ရှိရင်သမိတရားသိသွားပြီဆိုလို့ရှိရင်အဲ့ဒီယောဂကြီးဆောက်သွားတယ်အတိပြောက်တာတော့ဟိုအတိပြောက်တာတော့သတ္တဗာဖြစ်မှာပဲအတိပြောက်ပါတယ်ဇီဝတာအဆက်ပြောက်ပါတယ်ဒီမှာအဲ့ဒါဟာစိတ်ယောဂတစ်ခုပြောက်သွားဖို့ပေါ့အမျိုးပြမှတ်နေလို့ရှိရင်ကုသတတ်တဲ့ယောဂကနိဝရဏပိုးတွေမဝင်ဘူးပေါ့နိဝရဏပိုးတွေမဝင်တော့ခန္ဓာစိတ်ကကြည်လင်းလာပြီးတော့အင်း ပညာစွာစွာအားဖြစ်လာတယ်ထင်တဲ့စွာဖြစ်လာတယ်သူနဲ့ကကွဲပြီးလာတာပဲလားကွဲပြီးလာတာနဲ့ပဲခဏတစ်တလုံးတော့ဘာလို့ပဇာနေရာလုံးကငါကောင်တရဝါကောင်ပေါ့လေတက်ရှိနေတဲ့ကောင်လေးဆိုလို့စွန့်ယူထားတာတခါလေးကြောက်သွားတာအဲ့ဒါနာမရူပနာယာထာဝတ္တနာဒိဋ္ဌိဝိသုဒ္ဓိနာမဆိုတာဒါပြောတာပဲနာယုတ်တရားကြီးသူတို့ဖြစ်ဆက်မှလည်းပြီးတော့ရှုလို့နာနဲ့ရုပ်ခွဲပြီးတော့ ရှင်းရှင်းနဲ့ပြီးသွားခြင်းဟာတဲ့ဇီဝအတ္တအစွဲပေါ်လေပုဂ္ဂိုလ်တ attva အစွဲသင်သွားတယ်အဲ့ဒါဒိဋ္ဌိဝိသုဒ္ဓိအတိနဲ့သင်ကြခြင်းပါပဲဒီလိုဆိုရတယ်ဒီလိုတရားအထုတ်တဲ့ပုဂ္ဂိုလ်ရဲ့မှာအထုတ်ပုံကလို့ကပ်ပြည့်ပြည့်အထုတ်တဲ့ပုဂ္ဂိုလ်မှာဇီဝတ္တအစွဲကြီးရတော့ ယောဂဆိုးကြီးပါပဲဒီမှာဒီပြောင်းပြောင်းနိုင်ဘူးဟမ်အဲဒီဒီပြောင်းပြောင်းနိုင်ရဲ့အတွက်နာနဲ့ရုပ်ကိုကွဲတည်တဲ့အတိအကျပေါ်လာမှာဒီတရားပြောင်းပြောင်းပါလေနောက်သတ္တပတိနဲ့ဖြစ်လာတဲ့အခါကျတော့ပြန်လာမှုရှိတဲ့ခါလေးကြောက်သွားနိုင်ပါတယ်ပထမကတော့နာနဲ့ရုပ်ကွဲတည်အောင်ကျိုးစားရတာပါဒီချင်းချင်းလေးပြတ်ပြတ်သားသားတစ်ပိုင်းစီတစ်ပိုင်းစီပြတ်ပြီးကြည့်သွားအောင်လို့ဘယ်လိုရအောင်အဲ့ဒီ ဒိဋ္ဌိယောဂကြီးစိတ်ကဒိဋ္ဌိယောဂကြီးပေါ့လေအပြတ်ချင်းနိုင်ဖို့ရတဲ့ဒီယောဂကိုအားပေးတဲ့ပိုးရီမူလကိုလည်းပဲကာကွယ်ရပါတယ်။ထိပါကစိတ်အားဆိုင်ပြီးတော့ဆွဆွနဲ့ရှိပြီးတော့စိတ်ကိုစုစည်းပေးရပါတယ်။အဲဒါတွေကတော့ကာမိသနာဆိုင်တဲ့လူဝင်လာတရားတွေပိုးရီမူလကိုကာကွယ်ပေးနေတာပါ။ကာကွယ်ပြီးစိတ်ကြီးလာတယ်ကြီးလာတဲ့ခါကျမှတည့်လာတဲ့ခါကျမှကတော့ ပိုက်လိုက်ရှိတာနာနေလေးကိုပိုက်လိုက်ရှိတာကြည့်ဟွန်းတပိုင်းကြီးတပိုင်းကြီးဖြတ်ပြီးတော့ကြည့်မှဇီဝအတ္တအစဉ်ယောဂကြီးပြုတ်ဆောင်နေပါလေဒီမှာဒီခါမှာအဲမလွတ်တဲ့ကိုယ်တွေပေါ့လေကာကွယ်ပြီးတယ်အပြည့်ရှင်းလိုက်တယ်ဆိုတော့ခန္ဓာကိုယ်မှာအကျိုးပြုတဲ့ပိုးဝင်လာတာပေါ့အဲ့ဒါကြီးကတော့သတိထားအုပ်စုပါပဲအဲ့ဒါနောက်နေ့ကျမှသတိကိုဟောရမယ်အခုတနင်္လာနေ့ပြည့်သွားပြီ sadhu, sadhu, sadhu.